ခန်းကြီး41အငယ်1မှ3ဆင်းရဲသောသူကို အောင်းမေသောသူသည်မင်္ဂလာရှိ၏ခဲရင်သောကာလ၌ထိုသူကိုသာရဖျားကယ်နှုတ်တော်မူမည်သာရဖျားသည်စောင့်မ၍အသက်ချမ်းသာပေးတော်မူသည်ဖြင့်ထိုသူသည်ပြည်တော်၌ကောင်းချီးမင်္ဂလာကိုခံရလိမ့်မည်ထိုသူကိုရန်သူတို့အလိုတို့ကိုတော်သည် အတော်မမူပါ သူသည်နာဖျား၍ တုံးလုံးနေသောအခါ၊ထာဝရဘုရားသည်ထောက်ပင့်တော်မူမည်။နာ၍နေစဉ်ကာလ၊ကိုယ်တော်သည်သူ၏အိပ်ရာရှိသမျှကိုလှန်ပြန်တော်မူမည်။4ငါလျှောက်ဆိုရသည်ကား၊အိုထာဝရဘုရား၊အကျွန်ုပ်ကိုသနားတော်မူပါ။အကျွန်ုပ်သည်ကိုယ်တော်ကိုပြစ်မှားမိသည်ဖြစ်၍၊အကျွန်ုပ်၌စိတ်ဝိညာဉ်၏အနာကိုပျောက်စေတော်မူပါဟုလျှောက်ဆို၏။ ငါရန်သူတို့က၊သူသည်သေ၍သူ၏နာမသည်အဘယ်ကာလမှတိမ်မြုပ်လိမ့်မည်နည်းဟုငါ့ကိုမနာလို၍ဆိုတတ်ကြ၏။ငါ့ကိုကြည့်လာသောသူသည်မုသာစကားကိုပြောတတ်၏။သူ၏နှလုံးသည်လည်းမကောင်းသောအကြံကိုဆည်းဖူးသည်နှင့်၊ထွက်သွားသောအခါထုတ်ဘော်ပြောတတ်၏။ငါ့ကိုမုန်းသောသူအပေါင်းတို့သည်ငါ့ကိုရန်ဘက်ပြု၍တယောက်နှင့်တယောက်တိုးတိုးပြောလျက် ငါ၌မကောင်းသောအကြံကိုကြံစီတတ်ကြ၏သူ၌အာရမအမှုရာဆွဲကပ်သည်ဖြစ်၍တခါလဲလျင်နောက်တဖန်မထရဟုဆိုကြ၏အကယ်စင်စစ်ငါယုံ၍ငါမုံကိုစားသောအဆွေခေမွန်းသည်ငါကိုခြေနှင့်ကြောက်တည်းအငယ်တဆေမ73အိုထာဝရဖျားသူတို့အပြစ်ကိုအကျွန်ုပ်ဆက်ပေးနိုင်မည်အကြောင်း အကျွန်ုပ်ကိုတနာ၍ထမြောက်စေတော်မူပါအကျွန်ုပ်၏ရန်သူသည်အကျွန်ုပ်အားမနိုင်ကြောင်းကို ထောက်၍ကိုတော်သည် အကျွန်ုပ်ကိုမျက်နှိုးတော်မူသည်ဟုသိရပါ၏ကိုတော်သည်အကျွန်ုပ်ကိုအကျွန်ုပ်စုံလင်ခြင်းအရာ၌မဆ၍ကာလအစဉ်အဆက်ရှေ့တော်မှနေရာပေးတော်မူလတံဤဒေလမျိုး၏ဘုရားသခင်သည်ဟုသောဒါဝရဘုရားသည်ကဘာဆက်ဆက် မင်္ဂလာရှိတော်မူစေတည်းအာမင်နှင့်အာမင်